ဒီနေ့ဆရာတော်ဘုရားကြီးခရီးသွားနေတဲ့အတွက်ဆရာတော်ဘုရားကြီးရဲ့ကိုစားဘုန်းကြီးဒီတရားလောင်ဟောပါတယ်ဒီကြေဆိုရင်ဘုန်းကြီးဒီစခန်းဘွဲမှာတတိယကြည်မြောက်တရားပွဲပါပဲဒီနေ့ဟောပေးမယ့်တရားကတရားကောင်းစဉ်နေလဲဆိုရှင် Today Theodore has been in town so Gango Man is taking up the place and will be giving a Dhamma talk. This is going to be the third time and the heading of the Dhamma talk is going to be like how to help a yogi in the practice. ဒီနေ့ဟောမယ့်တရားမှာအခန်း၄ခန်းရှိပါတယ်အလေးခန်းကျင့်တဲ့ကပထမအခန်းတရားကဧကပတိကသိတုဧကပတိကသိတုဆိုတာဟာ ခြေဖွာတဖွာတဖွာစာတဖွာစာသာလှမ်းပြီးတော့သွားရတဲ့တရားအဲဒါလို့ခြေဖွာတဖွာစာတဖွာစာသာလှမ်းပြီးတော့သွားရတဲ့တရားကိုဧကပတိကသိတူးလို့ခေါ်တယ်အဲ့ဒီတရားနဲ့တူပုံကိုပထမဦးဆုံးဟုတ်ဟုတ်ပြပါမယ် Today's talk will be divided into four parts. The first part will be named as Eka Padika Petu. And in English, it'll translate like a bridge that can be walked across only at a pace of one palm or one flat of the foot for each move or movement, of course, holding the handrail. တောရွာကလေးတွေမှာရွာအနီးမှာဆယ်ပေလောက်ကျေဝန်းတဲ့ခြောင်လေးတွေကြီးတယ်။အဲ့ဒီခြောင်လေးတွေဟာနည်းနည်းတော့နက်တယ်။အဲ့ဒီခြောင်လေးကို ကူးဖို့ရန်အတွက်ခြောက်ကူးတရားလေးတွေဆိုတာရှိတယ်အဲ့ဒီခြောက်ကူးတရားလေးကိုဘာနဲ့လှုပ်ထားသလဲဆိုတော့ဝလုံးတစ်လုံးဝလုံးတစ်လုံးတဲ့အဲ့ဒီပုံမှာခင်းထားတယ်ဝလုံးတစ်လုံးတဲ့ခင်းပြီးတော့အဲ့ဒီချောင်းကူးလေးပုံမှာချောင်းလေးပုံမှာဖြတ်ပြီးတော့ထားတယ်နောက်ပြီးတော့ခဏခဏစိုက်ထားတဲ့ ဝါလုံးတိုင်တွေမှာခြိထားတဲ့လက်ကင်ဝါလက်ရန်တွေလည်းပါတယ်အဲ့ဒီတရားပေါ်မှာသွားရမယ့်လူဟာအထူးဒိဋ္ဌာပြီးတော့သွားရသလိုတတိပဋ္ဌာန်တရားရှုမှန်းတဲ့ယောဂီများလည်းပဲ In remote villages there usually are little creeks maybe about 10 feet apart and very deep and in order to cross these bridges because of the situation. The bridge consists of only maybe a bamboo pole that is spanned across the creek and also maybe handrails, rickety handrails that will be tied to both the sides of the creek. So for a person to sort of cross the creek he has to be extremely careful to the point that he has to move across very carefully so as not to fall into the creek. အဲတော့အဲ့ဒီဝလုံးတရားလေးပုံမှာသွားရတဲ့ပုဂ္ဂိုလ်ဟာတတိမထားပဲနဲ့သွားရင်ချော်ပြီးတော့ပြုတ်ကျသွားမယ်။ဒါတော့ အထူးသတိထားပြီးသွားရသလိုပဲမိမိမူလကမ္မထံအာယုပေါ်မှာရှုမှန်းနေတဲ့ယောဂီလည်းပဲဖောင်းတယ်ဆိုရင်ဖောင်းအစမှအဆုတ်တန်အောင်အထူးသတိထားပြီးတော့မှတ်နေရတယ်ပိန်တယ်လို့မှန်းလိုက်ရင်လည်းပိန်တဲ့အစမှအဆုတ်တန်အောင်သတိထားပြီးတော့မှတ်နေရတယ်အကယ်၍ဖောင်းပေပေါ်မှာတတိမထားပဲနဲ့ အာယုံပေါ်မှာမှတ်စိတ်မရောက်ဘဲနဲ့ရှုမှတ်နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာစိတ်တွေဟာတခြားသို့လွတ်ပါနေတဲ့အတွက်ကြောင့်မို့အာယုံပေါ်မှာအမှန်တိုင်းဖြစ်နေတဲ့တရားတွေကိုဘယ်နည်းနဲ့မှသူမသိနိုင်တော့ဘူးတဲ့အဲ့ဒါလိုပုဂ္ဂိုလ်မျိုးကိုတရားပေါ်မှာခြေချော်ပြီးတော့အောက်ကိုပြုတ်ကြတဲ့ပုဂ္ဂိုလ် ਨੇ တူတယ်တဲ့ just as a villager crosses the creek. Sarah is comparing that villager to a yogi who, noting on the rising and falling, if not noting properly, may have wandering minds, which can be compared to that of falling into the creek. ဒီတော့ ချော်ပြီးတော့မကြအောင်ဘယ်လိုလုပ်မလဲဆိုတော့ခုနစောစောကပြောလာတဲ့အတိုင်းအထုသတိထားပြီးတော့တရားပေါ်မှာသွားတဲ့ပုဂ္ဂိုလ်ဟာမချော်ဘူးအောက်မကျဘူးတစ်ဖက်ကန်းကိုရောက်သွားသလိုမူလကမ္မထအာယုံပေါ်မှာအာယုံနဲ့မှတ်စိတ်ကိုအတွဲလိုက်အတွဲလိုက်သတိထားပြီးရှုမှတ်နေမယ်ဆိုရင်အဲ့ဒီပေါ်နေတဲ့ကမ္မထအာယုံတရားတွေဟာ အမှန်တိုင်းပြီးသွားမယ်ဘလို့ပြီးသွားမလဲရုပ်တရားကတခြားစိတ်နံတရားကတခြားအကြောင်းတရားကတခြားအကျိုးတရားကတခြားစသည်ဖြင့်အဲ့ဒါလို့ခွဲပြားပြီးတော့ပိုင်ပိုင်ခြားခြားပြီးသွားမယ်အဲ့ဒါလို့ပိုင်ခြားပြီးပြီးသွားတဲ့ပုဂ္ဂိုလ်ဟာအဲ့ဒီတရားပေါ်မှာသွားတတ်တဲ့ပုဂ္ဂိုလ်နဲ့တူတယ် So if a yogi is not noting properly, he may, say, he may have wandering minds. But if he should be mindful and very careful in his noting, deep concentrated noting, then he will come to see the difference between mind and matter and also cause and effect. ဒါကပထမဥဆုံးဧကပတိကစိတ်ကူးလို့ခေါ်တဲ့ဝလုံးတလုံးတရားလေးပေါ်မှာလမ်းလျှောက်ပြီးသွားရတဲ့ပုဂ္ဂိုလ်နိဒုတရားရှုမှန်းနည်းကိုညွှန်ပြချက်ဆရာဟောထားတယ်တရားတရားဖြစ်ပါတယ် So this paragraph a yogi is compared to that of a villager crossing the creek on a bamboo pole used as a bridge. In the same sense, a yogi noting this rising and falling, if he should note very carefully without any break, he will come to realize mind and matter and also cause and effect from what he had or she had observed. ဒါကြောင့်အခုယောဂီတွေတရားစီမံတဲ့အခါမှာတချို့တော့တော်တော်လေးအဆင်ပြေတဲ့ယောဂီတွေရှိတယ်။ရှုတတ်မှတ်သားသွားပြီ။ဖောင်းပေပုံမှာလည်းတော်တော်လေးအဆင်ပြေအောင်ရှုတတ်မှတ်သားနေပြီ။ရှုမှတ်သားတဲ့အတွက်ကြောင့်မို့ဝိပဿနာဉာဏ်လည်းအသိအသင့်ဖြစ်နေတယ်။ဉာဏ်ညာထောက်တဲ့အခါမှာလည်းပဲ At this stage, some yogis who are practicing very diligently have already reached a stage where he or she can see this rising and falling very clearly and also gaining this vipassana insight from what he or she has seen ဒုတိယအခန်းကတော့ဖြစ်မြတ်သုံးစင်းပိန်းပြီပါပဲလူ၃ယောက်မြတ်သုံးစင်းပိပုတ်ပင်းကြီး မြတ်စွာဘုရားညွှန်ကြားထားတဲ့နည်းဖြစ်ပါတယ်အဲ့ဒီနည်းကိုခုဆက်လက်ပြီးတော့ဟောပြပါမယ် Now the next part, the second part of the talk is going to be about three persons shooting three arrows and that is going to become, uh, be compared with all yogis in the practice. ဖျက်ပယ်တဲ့လူ300ကပထမလူကဖျက်ကိုပယ်လိုက်တဲ့အခါမှာဖျက်ပယ်တဲ့နေရာမှာပင်မှန်လေးတွေရှိတယ်။ဟိုအဝိတ်မှာပင်မှန်ဆဲဝိုင်းကြီးတွေရှိတယ်။ဆဲဝိုင်းကြီးတွေကအလက်တက်တဲ့ဆဲဝိုင်းပထမဝိုင်းနောက်ဒုတိယဝိုင်းနောက်တတိယဝိုင်းစတဲ့ဆဲဝိုင်းကြီးတွေနဲ့သတ်မှတ်ထားတာရှိတယ်။ အဲ့ဒီစေဝံကြီးတွေကိုအလက်တက်တက်ဘဟုကြအောင်ညပိတရမှာပိတရမယ်ဆိုတော့ပထမလူကသူ့မြတ်ကိုပယ်လိုက်တယ်မြတ်ပယ်လိုက်တဲ့အခါမှာပိပုတ်ပင်ကြီးကမကျွမ်းကျင်တဲ့အတွက်ကြောင့်မို့အာရော့ပြီးတော့ပြလိုက်တဲ့အခါမှာပြမှန်တော့မရောက်ဘဲနဲ့ လမ်းတဝဲမှာမြားကြားသွားပါတယ်အဲ့ဒါဟာမြားမပစ်တာလို့ပင်မှန်မရောက်ပဲလမ်းမှာကြားသွားတဲ့ပထမမြားလို့ဆိုပါတယ်အဲ့ဒီမြားနဲ့တူတဲ့ရုပ်ကြီးလည်းရှိပါတယ် now this shooting arrow to the tar target consists of bow, arrow, and of course the target is a concentric circles with a bullseye in the center. The first person that shoots the arrow, he wasn't well trained. So when he shot the arrow, the arrow didn't reach the target and fell short of it. And so, that is also to be compared with some of our yogis whose practice has not been up to the mark. ဒုတိယမြတ်ပေသမားကတော့ဖြစ်သူမြားကပြင်းမှန်းကိုသူပြလိုက်ပါတယ်ပြလိုက်တဲ့အခါမှာသူကလည်းအာနည်းနည်းရွတဲ့အတွက်ကြောင့်မို့သူပြလိုက်တဲ့မြားဟာပြင်းမှန်းကိုတော့ရောက်တယ်ထိပြီးတော့အောက်ကျသွားတယ်ဖောက်ထွင်းပြီးတော့မသွားပဲနဲ့ အမှန်ကိုထိယုံလေးထိပြီးတော့အောက်ကိုကျသွားတယ်။ဘာလို့ဆိုတော့ပေးတဲ့အားကမဲနေတာကိုအဲ့ဒီဒုတိယမြန်းနဲ့တူတဲ့ယောဂီမျိုးလည်းရှိပါတယ်။ Now the second person shoots the arrow but the arrow did hit the target, but didn't penetrate the target, and also fell to the ground. That is also compared to a yogi who did sort of practice, but then he needs energy, he needs Riya in order to have his aiming correctly onto the target or onto the object of observation. Tatiya Nya Tatiya Nya ka Tatiya Lu ka Nya Piman ko ko kya like that. Tu ka Chain Sa Tat do Ah le Kong eh Chain le Chain Sa Tat ya kha jara tu kya like that Nya ha Nya ye ပိမှန်ပိတ်ကွင်းရဲ့အလဲဘဟုတိတိကိုထိမှန်ပြီးတော့ဟိုဘက်ကိုဖောက်ထွင်းပြီးတော့မျှဆက်သွားတယ်ပိမှန်ကိုလည်းထိတယ်အလဲဘဟုဝါလည်းထိတယ်ဖောက်ထွင်းပြီးတော့လည်းမျှဟိုဘက်ဟိုဘက်ထွက်သွားတယ်အဲ့ဒီတတိယမြားနဲ့တူတဲ့ယောဂီလည်းရှိပါတယ်ယောဂီလည်းတစ်မျိုးရှိပါတယ် And then the third person that shot the arrow His aiming was correct. He was full of energy. And the arrow that he shot hit the bull's eye and penetrated it. So also some yogis, they practice very diligently, full of energy, and they reached what they had aimed for. အဲ့ဒါကဥပမာစကားအဲ့တော့ပထမမြားနဲ့တူတဲ့ယောဂီဒုတိယမြားနဲ့တူတဲ့ယောဂီတတိယမြားနဲ့တူတဲ့ယောဂီကိုခုပြောပြမယ်ပထမမြားနဲ့တူတဲ့ယောဂီဆိုတာကဘယ်လိုယောဂီမျိုးလဲဆိုတော့ဝိရိယကအလွန်နေတယ်ဝိရိယလွန်နေတယ်ဝိရိယနေတော့တတိကလည်းရော့ရဲတယ်နေတယ် တတိနဲတော့သမာဓိမဖြစ်ဘူး။ तू ကမှတ်တယ်၊ဟောင်းတယ်၊ဘိန်တယ်၊ထိုင်တယ်၊ထီးတယ်စသဖြင့်မူလကမ္မထံကို तू မှတ်တယ်။မှတ်မိမှန်냐တော့လည်းပဲအာယုံစီကိုစိတ်ကမရောက်ဘဲနဲ့မှန်ရုံသာမှန်ပြီးတော့နေတဲ့အတွက်ကြောင့်မို့ဖောင်းတာ အစပိုင်းမှာဘလို့ဖြစ်သွားတယ်အဆုံးမှာဘလို့ဖြစ်သွားတယ်ဖွေပိန်တာဟာအစပိုင်းမှာဘလို့ဖြစ်တယ်အဆုံးမှာဘလို့ဖြစ်တယ်စသဖြင့်ဖောင်းပိန်ရဲ့ဖြစ်ပုံအခြေအနေကိုသူဘာမှမသိဘူးမှန်ရုပ်သာမှန်နေတယ်ဘာမှမသိဘူးအဲဒီလိုယောဂီမျိုးကြတော့ပထမမြားနဲ့တူတဲ့မြတ်ပေသမားနဲ့တူတဲ့ယောဂီလို့ခေါ်ပါတယ် like the first person whose arrow can reach the target. There are yogis, because of not enough effort put in, because of not enough mindfulness in the practice, so the concentration is not good enough. And so, when that person tries to note on the rising and falling, just like the arrow that fell short of the target, he wasn't able to place his mind on the object or primary object at all. ဒုတိယမြတ်နဲ့တွေ့ယောဂီကတော့ဖြင့်သူကဝိရိယရှိတယ်ဒါပေမဲ့ဝိရိယကသိအမကောင်းဘူးတတိရှိတယ်ဒါပေမဲ့တတိကသိအမကောင်းဘူး ဖောင်းတာပင်တာကိုမှတ်တယ်ဖောင်းတာအစားနေပြီးတော့အထုပ်တိုင်အောင်သူမှတ်တယ်ပိန်တာအစားမှအထုပ်တိုင်သူမှတ်တယ်မှတ်မိမှတ်ညာတော်လဲပဲဝိရိယနဲ့သတိကနက်နက်ရော့ရဲပြီးနေတဲ့အတွက်ကြောင့်မို့သမာဓိအားကလည်းပဲမထက်သန်ဘူးသမာဓိအားမထက်သန်ဘူးဆိုတော့အာယုံနဲ့မှတ်စိတ်ဟာထိယုံတာထိတယ်ထုတ်ထွင်းပြီးတော့သဘောပေါက်အောင်သူ မသိနိုင်ဘူးသဘောပေါအောင်မသိနိုင်တဲ့အဲ့ဒီယောဂီမျိုးကိုဒုတိယမြားနဲ့တူတဲ့ယောဂီလို့ဆိုရပါတယ် Also there are yogis who does not have enough effort he did sort of have effort but not enough and so what happens is that when he notes on the rising and falling, he is able to note on the rising and falling, all right, but then not penetratingly. So he does not know what should be known from the rising and falling that he is observing. That is compared to the second person that is shooting the arrow, which did hit the mark but then didn't penetrate and fell to the ground. Tadiyanya Tadiyanya ကြတော့သူကပိတ်အောင်ကောင်းတယ်ချိန်ရွယ်တာလဲမှန်ကန်တဲ့အတွက်ကြောင့်မို့အလဘဟိုသက်ကွင်းကြီးကိုထိမှန်ပြီးတော့ပောက်ထွက်သွားတယ်အဲ့ဒီမြတ်နဲ့တူရဲ့ယောဂီဆိုတာကဝိရိယစွမ်းအားလည်းရှိတယ် အဆက်မပြတ်ဝိရိယစွမ်းအားလည်းရှိတယ်မှတ်တယ်ဝိရိယစွမ်းအားကောင်းတော့တတိစွမ်းအားလည်းပဲကောင်းလာတယ်တတိစွမ်းအားဆိုတာဝိရိယပေါ်မှာတည်ဝင်နေတာကိုအဲ့တော့တတိစွမ်းအားလည်းကောင်းတယ်ဝိရိယနဲ့တတိစွမ်းအားကောင်းတယ်ဆိုတော့တမာတိစွမ်းအားကလည်းထက်မြက်တယ်တမာတိစွမ်းအားထက်မြက်လာတဲ့အတွက်ကြောင့်မို့ဝိပဿနာဉာဏ်စွမ်းအားလည်းထက်မြက်လာတယ် ထက်မြက်လာတဲ့အတွက်ကြောင့်မို့သူမှန်တဲ့အာယုန်ဒီပေါ်မှာဖောင်းတာမှန်လိုက်ရင်ဖောင်းတဲ့သဘောတရားလေးတွေကိုသိသိချာချာကွယ်ကွယ်ပြားပြားသူသဘောပေါက်နားလည်လာတယ်။ပိန်တာကိုမှန်လိုက်ရင်ပိန်တာကိုကွယ်ကွယ်ပြားပြားသိသိချာချာသူသဘောပေါက်နားလည်လာတယ်။ဈဉ္ကံရှောက်မှန်တဲ့ခါမှာလည်းပဲခြေလှမ်းတိုင်းလှမ်းတိုင်းသိသိချာချာသဘောပေါက်နားလည်လာတယ်။သဘောပေါက်နားလည်လာတဲ့အခါကျတော့ မမြဲတဲ့အနိစ္စသူညာထဲမှာသင်ရှားသွားတယ်ဆင်းရဲတဲ့ဒုက္ခသူညာထဲမှာသင်ရှားသွားတယ်သူ့သဘောနဲ့သူဖြစ်နေတဲ့သူ့အလိုလိုဖြစ်နေတဲ့အနတ္တသူ့ညာထဲမှာသင်ရှားသွားတယ်အဲဒါလိုညာထဲမှာအနိစ္စဒုက္ခအနတ္တသဘောသင်ရှားသွားတဲ့ယောဂီမျိုးကိုတတ္တိယမြားနဲ့တူတဲ့ယောဂီလို့ဆိုရတယ် Now, there are yogis whose effort is correct, aim is correct, and these yogis, when they practice insight meditation on rising and falling, they are able to see the rising from the beginning to the end and know the nature that has to be known. And also, from the beginning of falling to the end of falling, they also observe very carefully and they come to know all the qualities that can be known from there. So, what are the qualities that you can know from these observations? Of course, if you see closely or if you note closely on the rising and falling, the qualities involved will also bring you the information that you need to know. And what are these information? you will come to know anicca or impermanence, dukkha, unsatisfactoriness, and anatta, not being un- in control of anything at all. All these will be known from just noting the rising and falling intently and deeply. This is compared to the third person who shoots the arrow straight into the bull's eye. ဒီတော့တတိယမြားနဲ့လူတဲ့ယောဂီမျိုးဖြစ်ဖို့သိအရေးကြီးတယ်။ဒီလိုရှုမှတ်လိုက်တဲ့အာယုန်တွေမူလကမ္မထာအာယုန်တွေပေါ်မှာဖောင်းတာလေးကိုမှတ်လိုက်ရင်ဖောင်းတာလေးကတဖောင်းတည်းမဟုတ်ဘဲနဲ့ဖောင်းတာလေးကများကြီး ပိန်တာလေးမှန်းလိုက်ရင်လည်းပိန်တာလေးကတစ်ချက်တည်းပိန်တာမဟုတ်ဘဲနဲ့ပိန်တာလေးကအစစ်စစ်စစ်စစ်လှိုင်းလုံးများလို့ဖောင်းတာပိန်တာလေးတွေကလှိုင်းလုံးကြီးများလို့ဟာတဲ့အစစ်စစ်စစ်စစ်များကြီးသူကဖောင်းတာလေးလည်းပြီးတယ်ပိန်တာလေးလည်းပြီးတယ်အဲ့ဒါဝိပဿနာဉာဏ်ရဲ့သဘောတရားတွေပါပဲအဲ့ဒါလို့စစ်စစ်စစ်ဝိပဿနာဉာဏ်လေးတွေပြီးလာပြီဆိုတော့ဖြေလိုက်ပြက်သွားလိုက် ပေါ်လိုက်ပြောင်းလိုက်ဒီဖောင်းပေသင်္ခါရတရားတွေဟာယုံနာတရားတွေဟာဖြစ်လိုက်ပြဲလိုက်ပေါ်လိုက်ပြောင်းလိုက်သူသိလာတယ်အဲ့ဒါလို့ဖြစ်လိုက်ပြဲလိုက်ပေါ်လိုက်ပြောင်းလိုက်ဖြစ်နေတဲ့ယုံနာသဘောတရားကိုပိုင်ချပြီးသိနေတာကိုဝိပဿနာဉာဏ်ဖြစ်နေတယ်လို့ခေါ်တယ်သဘောအမှန်ကိုသိတယ်လို့ဆိုတယ်မြားဖောက်ပြီးတော့ဟိုဘက်ကိုဖောက်ထွက်သွားတဲ့ So if a yogi when watching the rising and falling should come to know the true nature of this rising and also of falling of course when we talk about true nature what are they a yogi may see the rising not only as just one rising, but a series of rising appearing one after another. The same with falling. This falling will be seen by a yogi as a series of fallings, one after another. And also, he may also see other things like rising and passing away of phenomena which of course will show various qualities of what he or she is seeing ဝိပဿနာဉာဏ်ဖြစ်တယ်ဆိုတာဟာဉာဏ်ဆိုတာဟာသမာဓိခေါင်းပေါ်မှာနေတာသမာဓိကိုပြည့်ပြီးမှဉာဏ်ဖြစ်ပေါ်လို့ရတယ်သမာဓိမရှိရင်ဘယ်တော့မှဉာဏ်ဖြစ်လာလို့မရဘူးသမာဓိတရားကလည်းပဲ စတိခိုင်မြဲမှသမာဓိဖြစ်လာတယ်စတိမခိုင်မြဲဘူးဆိုရင်သမာဓိဖြစ်လို့မရဘူးစတိတရားကလည်းပဲအမြဲရှုမှန်းနေတဲ့အဆက်မပြတ်ရှုမှန်းနေတဲ့ဝိရိယရှိမှဖြစ်တယ်ရှုမှတ်မှုအားနည်းနေတဲ့ဝိရိယအားနည်းနေတဲ့ဆိုရင်တတိကမဖြစ်နိုင်ဘူးဒါကြောင့် ဝိရိယတတိသမာဓိဉာဏ်ဆိုတာဟာတွဲပြီးဖြစ်တဲ့သဘောတရားမျိုးခွဲပြီးဖြစ်တဲ့သဘောတရားမျိုးမဟုတ်ဘူးဝိရိယရောရင်တတိရောပြီတတိရောရင်သမာဓိရောသွားပြီသမာဓိရောသွားရင်ဉာဏ်မပေါ်တော့ဘူးဒါကြောင့်အဓိကဟာတရားရှိမှတ်တဲ့ယောဂီများမှာဝိရိယရှိဖို့အဓိကဖြစ်ပါတယ်ဒါကြောင့်မို့ဝိရိယကိုစိုက်ပြီးတော့ ကြိုးစားပြီးအထုဖို့လိုပါတယ် now only with good samadhi or concentration the yogi will gain insight or wisdom related to vipassana meditation then only with good sati or mindfulness can a yogi gain good concentration? And only with continuous noting can a person gain good mindfulness. So, in order to have a continuous mindfulness, one needs Bria or effort. So only with good effort you can gain good mindfulness and from good mindfulness you can gain good concentration and only with good concentration you can gain insight, knowledge of this vipassana that you are practicing. အခုပြီးတာကအဲမြတ်ပင်တဲ့နီး ခုတတိယအခန်းကြတော့ငါဖမ်းတဲ့နီးတဲ့ဝိပဿနာရှုတဲ့နေရာမှာငါဖမ်းတဲ့နီးငါဖမ်းတဲ့နီးဆိုတာကရေကြည်နေတဲ့ရေအိုင်တွေထက်မှာငါးတွေရှိတယ်အိုင်ရေအိုင်ရလည်းကြေဝန်းတယ်ရေလည်းအမတန်ကြည်တယ်ငါးတွေကလည်းရှိတယ်ဆိုတော့အဲ့ဒီရေကြည်နေတဲ့ရေအိုင်ထဲမှာ ငါသွားဖမ်းတဲ့လူဟာငါကိုရေအိုင်တဲ့ဆင်းပြီးတော့ငါသွားဖမ်းတဲ့အခါမှာရေကကြည်နေတဲ့အတွက်ကြောင့်မို့ငါကိုဖမ်းတဲ့လက်ငါကိုသွားဖမ်းနေဆိုရင်ငါကလက်ကိုမြည်နေတဲ့အတွက်ကြောင့်မို့သူအဖမ်းမခံဘူးစက္ကနဲ့ဆိုဖက်ပြေးသွားပြီစက္ကနဲ့ဆိုဖက်ပြေးသွားပြီ ရစ်ကြည်နေလို့လဲကိုငါမြင်နေတဲ့အတွက်ကြောင့်မို့ငါကအဖမခံဖမခံတော့ငါဖန်သမားဟာပင်ပန်းယုံပဲရှိတယ်ငါတကောင်မှမရဘူးအဲဒါလို့ငါဖန်နည်းနဲ့တူတဲ့ယောဂီတွေလည်းရှိပါတယ်တဲ့ The third part of the Dhamma talk that Theodore has just mentioned is about how to catch a fish in a pond full of clear water. When the water is clear and you see all the fish swimming about, if one should get into the water and try to catch the fish by hand, he may sort of just touch the fish and then the fish can easily slip off his hand. So, Theodore is comparing that to that of some yogi whose practice is just like catching fish in the clear water. Because of his not so concentrated effort, he wasn't able to see the object or catch it clearly. ငါဖမ်းပြီးတော့ငါမရတဲ့ပုဂ္ဂိုလ်နဲ့တူတဲ့ယောဂီကဘယ်လိုတူတယ်လဲဆိုရင်စိတ်ကြီးနယ်ပယ်အာယုံဆိုတာအလွန်ပြေဝန်းတယ်စိတ်နယ်ပယ်အာယုံဟာအလွန်ပြေဝန်းတဲ့အတွက်ကြောင့်မို့ စိတ်နှောင်းကိုအာယုံနှောင်းကိုစိတ်ကလိုက်နေမဲ့ဆိုရင်အဲ့ဒီယောဂီဟာမူလကမ္မထအာယုံပေါ်မှာဘရော့မှမရှိဘူးဘရော့မှမရှိဘူးအတိတ်ကဖြစ်ခဲ့ဘူးတဲ့အကြောင်းတွေကိုရှောက်တွေးတော့စဉ်းစားပြီးတော့နေမယ်ဆိုရင်အဲ့ဒီယောဂီဟာမူလကမ္မထအာယုံပေါ်မှာဘရော့မှမရှိဘူး မူလကမ္မထအာယုံဘာဖြစ်နေတယ်ဆိုတာသူလုံးဝမသိနိုင်ဘူးမဖြစ်သေးတဲ့အနာဂတ်အာယုံတွေပေါ်မှာစိတ်ကူးရင်စဉ်းစားပြီးတော့လျှောက်သွားနေမယ်ဆိုရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ဟာမူလကမ္မထအာယုံပေါ်မှာစိတ်မရှိဘူးဘာဖြစ်နေတယ်ဆိုတာသူမသိဘူးအဲ့ဒါလို့စိတ်အာယုံနဲ့ပဲအလွန်ကျေဝန်းတဲ့အတွက်ကြောင့်မို့ မူလကမ္မထံပေါ်မှာစိတ်မရှိပဲနဲ့စိတ်ရအပြင်မှာကြီးဖတ်နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအဖြစ်မှန်သဘောတရားတွေကိုမသိနိုင်တဲ့အတွက်ကြောင့်မို့ငါဖမ်းလို့မတတ်တဲ့ပုဂ္ဂိုလ်နဲ့တူတဲ့ယောဂီလို့ဆိုရပါတယ် Now a yogi when contemplating in this practice, we have a lot of wandering mind. A lot of them. And the nature of wandering mind is such that it is so vast. The, the vastness of the wandering mind is something that nobody can imagine. So, should a yogi be thinking of the past or of the future? He be deeply engrossed in the wandering mind without knowing what is going on at all. So Seattle is comparing that kind of a yogi to that of a person that is trying to catch fish in the clear water. အခုယောဂီတွေကများသောအားဖြင့်အဲ့ဒါလိုအာယုံနောက်ကိုကြည့်စိတ်ကပါနေတဲ့အတွက်ကြောင့်မို့စိတ်အပြင်မှာနေတဲ့ယောဂီတွေကတော်တော်များတယ်တနေ့သာပုံသွားတယ်အာယုံကိုတိတိမိမိမသိနိုင်ပဲဖြစ်နေတယ်အဲ့ဒါဟာအာယုံနောက်တော့စိတ်လိုက်နေလို့ပဲသိကုစဉ်းစားကြံပြီးမှုတွေအလွန်များနေတဲ့အတွက်ကြောင့်မို့ထိထိမိမိ အာယုံကိုမသိနိုင်တဲ့အတွေ့အကြုံမို့ဝိပဿနာဉာဏ်တွေမဖြစ်ဘဲနဲ့အံချော်နေတဲ့ငါဖမ်းမတားတဲ့ယောဂီနဲ့လူနဲ့တူတဲ့ယောဂီတွေဟာတော်လေးရှိတယ်။ဒါကြောင့်မို့ငါ့ကိုဖတ်တာဖို့လိုပါတယ်။ Now quite a number of yogis are like that fisherman or a person that catching fish That yogi may be engrossed in his wandering mind without knowing that he is doing so. So, because of his wandering mind, he does not know anything about the object that is to be observed. So he is being compared to that person who is trying to catch a fish with his hand, and always the fish slips away. ဒီလိုဆိုတော့ငါ့ကိုဘယ်လိုဖမ်းမလဲငါ့ကိုလည်းမြင်နေတယ်ငါလည်းလုံကျင်တယ်ငါမိအောင်ဘယ်လိုဖမ်းမလဲအဲ့ဒီငါဖမ်းဒီကိုသင်ပေးမယ်နော်ယောဂီတွေကိုဘယ်လိုဖမ်းမလဲဆိုတော့ ပုတ်ဆောင်လေးနဲ့ဖမ်းရမယ်ငါကိုကိုလူရှိတဲ့ငါရီယာအကြီးအငယ်မြို့မြို့ရှိတဲ့ခါကျတော့ကိုလူတဲ့ငါကိုပုတ်ဆောင်ကလေးနဲ့အုပ်လိုက်ရင်ငါထွက်ပြလို့မရတော့ဘူးထွက်ပြလို့ရဘူးဆိုတော့အုပ်ဆောင်ကလေးထဲကိုလဲလေးအသာသွင်းပြီးတော့ငါကိုဖမ်းယုံပဲတဲ့ခါကျတော့ ငါကထွက်ပြေးထွက်ပြေးပေါင်းမရှိတဲ့အတွက်ကြောင့်မို့ထွက်ပြေးစရာလည်းပဲမရှိတဲ့အတွက်ကြောင့်မို့အုပ်ဆောင်လေးမှာပဲဖမ်းမိနေတဲ့အတွက်ကြောင့်မို့ငါထွက်ပြေးလို့မရဘူးထွက်ပြေးလို့မရဘူးဆိုတော့အုပ်ဆောင်လေးထဲကိုလဲလေးထိုးပြီးတော့ငါကိုဖမ်းလိုက်ရုပ်ပဲလို့ဆိုတော့ငါဖမ်းလို့ရသွားပြီအဲ့ဒီဥပမာနည်းတူပဲမိမိမှာဝိပဿနာဉာဏ်တွေတရားထုတွေရလို့တယ်ဆိုရင်ဖောင်းတယ်ပိန်တယ်ဆိုတဲ့အာယုံပေါ်မှာ စိတ်ကိုမထွက်နိုင်အောင်အထူးတတိကြပြီးတော့ဖလိုက်တဲ့ဆိုရင်တရားကတုတ်တယ်လာပါလိမ့်မယ်ညာတွေဖြစ်ပေါ်လာပါလိမ့်မယ်တရားတုတ်တယ်လာပြီညာညာဖြစ်ပေါ်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တွေအဲ့ဒီယောဂီများဟာမကြမီကာလအတွင်းမှာတရားကိုရသွားတော့မှအမှန်ပဲဒါကြောင့်မို့ပုဆောင်ကလေးနဲ့ငါးကိုဖမ်းသလိုမူလကမ္မထအာယုခေါ်တဲ့ဖောက်ပွေအာယုဒီပုံမှာသာလင် Now, how will you catch that fish? A device is there. And what is the device? It is somewhat like a conical shaped fishing basket with tiny meshes so that the fish cannot pass through. And if you should press down that basket onto the fish, of course the fish is naturally caught. So also, if a yogi should be mindful on the primary object of rising and falling with concerted effort and with deep concentration, it'll be just like catching the fish in that basket. And just as the fish cannot escape from the basket, so also the object of observation will totally be in his command. As such, as such, he will gain this vipassana knowledge or insight from just like catching the fish because of his right noting, right effort used in watching and noting the rising and falling. ခုပြောလာခဲ့တာပထမအခန်းက ရားလေးပေါ်မှာလမ်းလျှောက်တဲ့နီးဒုတိယခန်းကမြာသုံးစင်းပစ်တဲ့နီးတတိယခန်းကငါဖမ်းတဲ့နီးအဲ့ဒီနီးသုံးနီးတရားရှုဖို့ကိုဘုန်းကြီးအကျဉ်းချုပ်ပြီးတော့ပြောပြီးပြီခုသရုတ်ထခန်းကိုဆက်ပြီးတော့ပြောပြပါမယ် Now Shiada has finished talking about three methods. The first method is crossing the bridge on a bamboo pole. The second is shooting arrow. And the third is how to catch a fish. These are all comparisons. And now Sarah is going to the fourth part of this Dhamma talk. စရုဒ္ဓခန့်ကတော့ဖြစ် ဝတ္ထုကြောင့်လေးတစ်ခုပါပဲဗုဒ္ဓလက်ထက်တော်ကာလတုန်းကဗုဒ္ဓကရသဂုပြည်ဝေလူဝန်ကျောင်းတော်မှာတရင်သုံးတော်မူပါတယ်အဲ့ဒီချိန်မှာရသဂုပြည်မှာကတိ80ချမ်းသာတဲ့ဗြဟ္မဏလူမျိုး ဥပသလကပုံနာဆိုတာရှိတယ်အဲဥပသလကပုံနာကြီးဟာအသက်အရွယ်ကြည်လာတဲ့အခါမှာသေခါနီးဖြီးပြီးဖြစ်တဲ့အတွက်ကြောင့်မို့တနေ့သောအခါမှာသူ့ရဲ့သားကိုခေါ်ပြီးတော့ငါသားငါသေလို့ရှိရင် ဘယ်သူအလောင်းမှမပြုတ်ဖူးသေးတဲ့အသစ်ဖြစ်တဲ့သင်္ချိုင်းမြည်နေရာကိုရှာပြီးတော့ငါရဲ့အလောင်းကိုမြုပ်ပါလို့ဥပဒလကပုံနာကသူသားကြီးကိုမှတ်ကြားပါတယ် The fourth part Theodore is going to explain in the form of a story which happened during the time of Lord Buddha. At a city called Yazaju, there used to be a Brahmin by the name of Upadalaka. This Brahmin, he was getting old and he was about to die. So he called his son and told his son, If I should die, please bury me at a new cemetery. That is my wish, he said. နောက်တစ်နေ့ကျတော့သူ့ဖကသူ့အဖေကိုပြောတယ်အဖေအဖေစိတ်တိုက်ကြအလောင်းပြုံးမဲ့နေရာကိုအဖေကိုယ်တိုင်ရွေးထားခဲ့ပါ The next day the son told the father that Father please choose the place yourself and I will assure you that when you die I'll bury you at that place နောက်တစ်နေ့ကျတော့ဥပဒရကပုံနာသဖာနှစ်ဦးရာဇဂိုပြည်ရဲ့အပြင်ဘက်မှာရှိတဲ့ဂေသကုတ်တောင်ထိပ်ပေါ်ကိုတက်ပြီးတော့ပင်ချိုင်းနေရာသွားရှာကြတယ်ဂေသကုတ်တောင်ထိပ်တောင်ထော့တုတ်ဖူရဲ့ဂျာမြေကွက်လကလေးတွေးတဲ့ခါကျတော့ဘုံနာကြီးကငါသား ဒီတောင်ထိပ်ပေါ်မှာဒီနေရာဒီမြေနေရာမှာတော့ဖြစ်ဘသူအလောက်မှမပြုတ်ဖူးသေးတဲ့နေရာပဲဒါကြောင့်သိတယ်ဆိုရင်အဲ့ဒီနေရာမှာငါအလောက်ကိုပြုတ်ပါလို့သင်္ကြိုင်းမိနေရာကိုသွားပြီးတော့သတ်မှတ်ပါတယ် So the next day the father took the son outside of Yazoo city to a mountain called Gatesikal. When they reached the place, the father pointed to a place surrounded by three hillocks. And in the center was a plain land, piece of land, flat land. So the father said, Son, this is the place where I would like you to bury me. ဒါတော့ ဒီဥပဒလကပုံနာကမိစ္ဆာဒိဋ္ဌိဖြစ်တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်မို့ဖះကိုကြည်ညိုတဲ့ပုဂ္ဂိုလ်မဟုတ်ဘူး။သက်စွာပြရှင်ဒီနေ့မှာဗုဒ္ဓရဲ့ဉာဏ်တော်ထက်မှာဥပဒလကသဘာနှူးတရားထူရမယ်လို့မြင်တော်မူတဲ့အတွက်ကြောင့်မို့ဗုဒ္ဓကဒေသကိုတောင် The old man he was of a different faith and he did not believe in Buddhism Lord Buddha from his supernatural power. He came to know that the father and son could be converted from their old belief and be changed to a person who believed in the truth. So, he went to the base of this mountain and waited for the two, father and son, to come down from the mountain. အဲဒီတော့ဘုံနာသဗ္ဗတန်အောင်ဆက်လာတဲ့ခါကျတော့ဘုရားနဲ့တွေ့တွေ့တော့ဘုရားကမေးတယ်ဘယ်ကလာကြတုံးလို့မေးတော့ဘုံနာသဗ္ဗကဥပဒရကဘုံနာကြီးကသူသေးရင်အလောင်းကျုံးမဲ့နေရာသင်္ချိုင်းနေရာကိုသွားပြီးတော့သတ်မှတ်ပါတယ်လို့ပြောပြောတော့ဘုရားကဘယ်နေရာမှာလဲမေးတော့ သူတို့သတ်မှတ်ထားတဲ့နေရာကိုပြောပြပြောပြခါကျတော့ဘုရားကကဲဒီလိုဆိုရင်ငါဖះကလည်းပဲအဲ့ဒီနေရာလေးကိုပြပါဦးငါဖះလည်းပဲမြင်ခင်ပါတယ်လို့ပြောတော့အဲ့ဒီပုံနာသဘာနှစ်ဦးတို့ဟာဘုရားကိုခေါ်ပြီးတော့ခေစကုတောင်ထိပ်ပေါ်ကိုပြန်ပြီးတော့တက်လာပါတယ်သူတို့သတ်မှတ်ထားတဲ့ဒီနေရာကိုပြန်တက်လာပါတယ် When Lord Buddha saw the two persons at the base of the mountain. The Lord asked them, What are you doing here? So the men answered that, Oh, we are just looking for a place for burial, and we found one, so it is at the mountaintop. Lord Buddha said, Is that so? In that case, why don't you show me that place? I would like to see that place myself. took, they took Buddha to the mountain top. And when they arrived, here are အဲ့ဒီမြင်နေရသင်္ကြန်မြင်နေရရောက်တဲ့ခါကျတော့ဗုဒ္ဓမေးတယ်ဘယ်နေရာလဲလို့မေးတဲ့ခါကျတော့ဥပဒရပုံလာကြီးကဒီနေရာပါပဲရှင်ယဟန်လို့ပြောအဲ့ရင်ပါမယ်ဗုဒ္ဓကရပ်ပြီးတော့ဥပဒလကပုံလာတဲ့ ဒီသင်္ကြန်နေရာဒီသင်ခုမှတ်ထားတဲ့သမှတ်ထားတဲ့ဒီတောင်ထိပ်ပေါ်မှာတဘောလာလဲဥပဒလကဆိုတဲ့နာမည်နဲ့တဘောလာလဲဥပဒလကဆိုတဲ့နာမည်နဲ့ဘဝပေါင်း14000အဲ့ဒီနေရာမှာသင်ရဲ့အလောင်းကိုထုတ်ပြီးပြီဘုရားကသူ့အမရှိပါတယ် When they got to the place the Brahmin showed Lord Buddha that This is the place that I'm going to be buried. So Lord Buddha said, Is that so? This is not a new place. This place has been used as burial ground by your same name, Upatpalaka, for 14,000 times already. အဲတော့ဗုဒ္ဓကဥပဒလကပုံနာတဲ့သံတရားကြီးကအမတန်ရှည်လျားတဲ့အတွက်ကြောင့်မို့ဘဝဆိုတာအမတန်များတဲ့အတွက်ကြောင့်မို့အလောက်မပြုတ်ခုတဲ့မြေနေရာဆိုတာမရှိပါဘူးကဘာမြေကြီးတစ်ခုလုံးမှာလူသေးမပြုတ်ခုတဲ့နေရာဆိုတာမရှိပါဘူးသံတရားကြီးအလွန်တရားရှင်လွန်းတဲ့အတွက်ကြောင့်အရှင်လွန်းတဲ့အတွက်ကြောင့်မို့အလောက်မပြုတ်ခုတဲ့နေရာဆိုတာကဘာမှာကဘာမြေနေရာမရှိပါဘူးဘုရားဟောတော်မှာ So uh, Buddha told the Brahmin, there isn't a place when no burial has taken place at all. In this sansara of rebirth, it is something that is so continuous that no place is left that has not been used as a burial ground. ဘုရားကဥပဒလကသင်ဟာအလောင်းမြုပ်ဖို့သင်ချိုက်မြင်နေရကိုရှာတာအပူပါပဲသင်ရှာရမယ့်တရားက၅ပါးရှိတယ်တဲ့အဲ့ဒီတရား၅ပါးကိုရှာဖို့လိုပါတယ် အဲ့တရား၅ပါးက၁လောကုတ္တရာတရားရဲ့အခြေခံဖြစ်သောသစ္စာဉာဏ်လောကုတ္တရာတရားအခြေခံဖြစ်သောသစ္စာဉာဏ်ကိုရအောင်ရှားရမယ်။နှစ်လောကုတ္တရာတရားခေါ်တဲ့မတရားဖို့တရားကိုရအောင်ရှားရမယ်။သုံး အဝိသေသာတရားလို့ခေါ်တဲ့ဘတ်တော်တွေကိုမနှိမ့်ဆက်ခြင်းမညှဉ်းပန်းခြင်းဆိုတဲ့ကိုချင်းစာတတ်တဲ့သနာကျင်နာတတ်တဲ့ကရုဏာတရားကိုရအောင်ရှာရမယ်လေးဖန်ယမလို့ခေါ်တဲ့ကိုจิตတိလတရားကိုစောင့်စည်းရမယ် ငါမျက်စိစတဲ့ဣန္ဒြေတွေပေါ်မှာအကုသို့မဖြစ်အောင်တုံးစီရမယ်။ဤတရား၅ပါးကိုသာရှာရမယ်။ဒီတရား၅ပါးကိုရှာရင်သစ္စာတံမှာပြည့်စုံမယ်ဆိုရင်ကိုခြင်းနာခြင်းစေခြင်းတရားကလွတ်တဲ့နိဗ္ဗာန်ကိုသိရမှာအမှန်ပဲ။ဘုရားကအဲ့ဒီမှာတရားဟောပါတယ်။ Buddha told the Brahman, it is no use seeking for a place where no burial has taken place. Instead, you should be seeking the five things that I'm going to tell you. The first one is knowledge of the truth. The second one is subamundane Dhamma knowing mega and Pala. Third, you should have compassion on all living beings, including animals. Fourth, tanyama. This is a practice to excel one's sila. And the fifth, you should be careful to be able to keep away all defilements, starting from your eye, including all six senses. These are the things that you should be looking for. အဲ့တော့ဗုဒ္ဓဒီတရား၅ပါးကို ခေါ်လိုက်တဲ့အခါမှာဥပဒရာကအသာဘာနှစ်ဦးတို့ဟာဗုဒ္ဓဟောတဲ့တရားပေါ်မှာသဘောပေါက်နားလည်ပြီးတော့ဗုဒ္ဓဟောတဲ့တရားပေါ်မှာသဘောပေါက်နားလည်ပြီးဝိပဿနာရှုမှတ်သွားလိုက်တာအဲ့ဒီနေရာမှာပဲသူတို့အသာဘာနှစ်ဦးသောတပန်ဖြစ်သွားပါတယ် Then Buddha gave them the Dhamma concerning these five topics Then and there, both father and son, they became Sotapanna. သူတို့ကဗိဇ္ဇာတိတိလူမျိုးဆိုတော့ဗုဒ္ဓကိုမကြည်ညိုဘူးအခုတော့ဗုဒ္ဓနဲ့ကိုယ်တိုင်တွေ့ရတဲ့အခါမှာသူတို့ရဲ့အကျိုးစီးပွားကိုလူလာပြီးတော့ဗုဒ္ဓတရားကိုဗုဒ္ဓကတရားဟောတဲ့အခါမှာဗုဒ္ဓကိုယုံကြည်သွားတဲ့အတွက်ကြောင့်မို့ ဗုဒ္ဓဘာသာအဖြစ်သူခံယူသွားတယ်ဗုဒ္ဓဘာသာအဖြစ်ခံယူသွားတဲ့အခါမှာသူ့ရဲ့အရင်ကမှားရတဲ့အယူဝါဒတွေအဲ့ဒီမှာဆော့ဆော့လိုက်တယ်အယူဝါဒဆော့ဆော့ပြီးတရားကိုနာကြားလိုက်ရတဲ့အတွက်ကြောင့်မို့အဲ့ဒီပုဂ္ဂိုလ်သူသဗ္ဗံဥစုဟာဒီနေရာမှာသောတမဖြစ်သွားပါလေ because they took refuge in the Lord Buddha you can say that they became Buddhist and they gave up their wrong views And because of the Dhamma talks that Buddha gave them on the five things, then and there they became Sorapana. ဒါကြောင့်ကိုတရားနာနေကြတဲ့ယောဂီအလုံးနဲ့ဒီတိုင်းပဲဗုဒ္ဓဘောမှာယုံကြည်ရမယ်ဗုဒ္ဓဟောတဲ့တရားတွေပေါ်မှာဒီလောကုတ္တရာတရားတွေပေါ်မှာနိဗ္ဗာန်တရားတွေပေါ်မှာယုံကြည်ရမယ် ဒီတရားတော်အတိုင်းကြည်ကြံနေတဲ့အရိယသံဃာတော်တွေဆိုတာရှိတယ်လို့ယူကြည်ရမယ်။အဲဒီဗုဒ္ဓဓမ္မသံဃာယတနာ၃ပါးကိုယုတ်ကြည်နိုင်လောက်တဲ့လက်ခံနိုင်လောက်တဲ့အသိဉာဏ်တရားတရားတွေကိုမှရှိတဲ့ဆိုရင်အဲ့ဒီပုဂ္ဂိုလ်တွေကလည်းပဲနိမ္မလမ်းမှအတိုင်းသတိပဋ္ဌာန်တရားရှိမှသွားတဲ့အခါမှာမဉ္ဇဖုန်ညာကိုရနိုင်ပါတယ် So also, as for we yogis, we must have faith in the Lord Buddha, in the Dhamma that we are practicing, and also in the Sangha. Then only the area part that we are treading can be fulfilled. And in order to do that, we have to gain insight knowledge and also volition, faith. If we have these things, all of us will bound to succeed in our practice. ကိုယောဂီတွေလည်းပဲဘုရားဗုဒ္ဓဟောတော်မူတဲ့တရား၅ပါးထဲမှာ ဝိပဿနာဉာဏ်ဒီအားလုံးပဲအဲဆက်ပြည့်သလိုယောဂီဒီမှာဖြစ်နေပါတယ်သီလတွေလည်းယောဂီဒီမှာပြည့်စုံနေပါတယ်မျက်စိစားတဲ့အာယုန်ဒီမှာလည်းပဲအကိလေသာမဖြစ်အောင်အမြဲတမ်းထိမ့်သိမ့်နေပါတယ်အဲ့ဒီအတိုင်းဆက်ပြီးတော့အထုသွားမယ်ဆိုရင်အလောကုတ္တရာတရား စနေမုတ်ချအိပ်ပြန်ရမယ်လို့ယောဂီများသဘောပေါက်နားလည်ဖို့လိုပါလေ So we yogis will have to follow the five instructions given by Lord Buddha and with our faith and confidence in the practice of vipassana meditation before long, each and every one of us will be able to reach certain insights in the practice, and in the end, will be able to fulfill the wish that everyone, he or she, has in her or his mind. ဒီဝိပဿနာဉာဏ်ဆိုတာခုနဖတ်ထပြောလာတဲ့အတိုင်းပဲဝိရိယသတိသမာဓိပညာဒီတရား၄ခုပါပဲဒီတရား၄ခုပြီးဆိုရင်တရားရတာပါပဲအဲ့တော့အဲ့ဒီတရား၄ခုမှာအဓိကကဝိရိယပဲဝိရိယရှိတယ်ဆိုရင်တရားရတာပါပဲမြန်မာစကားပုံတစ်ခုရှိတယ်မိမိလက်ထဲမှာကင်ထားတဲ့ဓာကတူနေတယ်ဆိုရင် ရှေ့ကိုတလှမ်းတိုးပြီးတော့ခုတ်ပါရှေ့တလှမ်းတိုးပြီးခုတ်မသာလဲဒါကဟိုခုတ်တဲ့အရာဝတ္ထုကိုကြည်တိမိမိခုတ်လို့ရပါမယ်ဒါကြောင့်မိမိကင်ထားတဲ့မိမိလက်ထက်မှာရှိတဲ့ဓာကတူနေရင်ရှေ့ကိုတလှမ်းတူပြီးခုတ်ပါဆိုတဲ့အတိုင်းယောဂီများလည်းပဲရှေ့ကိုတလှမ်းတူပြီးတော့လုံလဝိရိယဇွဲနဲ့ရှေ့ဆက်အတုသွားမယ်ဆိုရင် ယောဂီများလူရှိတဲ့တရားကိုဝန်ထိုက်ခံရမှဆိုတာမှန်ပါပဲ So says that if we have Viriya effort, sati mindfulness, samadhi concentration, we will surely gain pinya or wisdom or insight. Above all, if we sense that we are falling short in the practice, what we should do, we should take one step forward, just like a person with a knife cannot hit his target. He may have to take one step forward, then use his knife to hit the target. So also, all we yogis, we should sort of use more effort to gain more concentration, more mindfulness, so as to gain wisdom at last. ကိုဘုန်းကြီးဗုဒ္ဓဆန်ကြားထားတဲ့အတိုင်းတရားရှုမှန်းနည်းတွေကိုဘုန်းကြီးယောဂီများအတွက်ကူညီတဲ့အနေနဲ့ဟောလာပြီးပြီ။အဲဒီဗုဒ္ဓလမ်းညွှန်ထားတဲ့နည်းအတိုင်းကြင်ကြံပွားများအထောက်အကူများသဖြင့်မိမိတို့လူလားနေတဲ့ And Sarah says that using these examples Sayadaw has tried to help our yogis in the practice so as to achieve their goal and hope that they will be able to attain nirvana and fulfill their aim. Sadhu, sadhu.